ကောရိန္သုဩဝါဒစာဒုတိယဆောင်အခန်းကြီး2အငယ်1မှ7ထိုမှတပါဝန်းနေခြင်းတကွတင်တို့စီတို့ နောက်တဖန်ငါမလာဟုငါစိတ်ပြတ်ထန်းခဲ့ပြီအကြောင်းမူကားငါသည်တင်တို့ကိုဝန်းနေစီလင်ထိုတို့ငါဝန်းနေစီသောသူတို့မှတပါအဘဲသူသည်ငါကိုဝမ်းမြောက်စေမည်နီငါဝမ်းမြောက်ခြင်း၏အကြောင်းသည်တင်တို့ရှိသည်များ၏ဝမ်းမြောက်ခြင်းအကြောင်းဖြစ်သည်ကိုငါသဘောကျသည်ဖြစ်၍ ငါရောက်သောအခါငါကိုဝမ်းမြောက်စေအပ်သောသူတို့သည်ဝမ်းနည်းခြင်းအကြောင်းကိုမပြုစေခြင်းငှာအထက်စာကိုငါရေး၍ပေးလိုက်၏အလွန်ညှိုးငယ်ပူပန်သောစိတ်နှင့်မျက်ရည်အများကျလျက်တင်တို့အားငါရေး၍ပေးလိုက်၏တင်တို့ကိုစိတ်နာစေခြင်းငှာငါရေးသည်မဟုတ်ငါသည်တင်တို့အားအလွန်ချစ်သောမေတ္တာစိတ်ကိုတင်တို့သိစေခြင်းငှာငါရေး၏တစုံတယောက်သောသူသည် ဝမ်းနည်းခြင်းအကြောင်းကိုပြုသည်မှန်လျင်တင်တို့တွင်အချို့သောသူတို့အားဖြင့်သာငါကိုဝမ်းနည်းစေ၏တင်တို့ရှိသည်များကိုကြက်တီးစွာမစီရင်လိုအများသောသူတို့စီရင်သောဒဏ်သည်ထိုသူ၏အပြစ်နှင့်တန်ပြီတို့ဖြစ်၍ထိုတို့သောသူသည်ဝမ်းနည်းခြင်းအားကြီးလျက်မိမောတွေ့ဝေခြင်းမရှိစေခြင်းငှာတင်တို့သည်ခြားနာသောအားဖြင့်သူ၏အပြစ်ကိုလွှတ်၍ သူ့ကိုနှစ်သိမ့်စေခြင်းငှာပြုသင့်၏ထိုကြောင့်သင်တို့သည်သူ့ကိုအမှန်ချစ်ကြသည်ကိုထင်ရှားစွာ ပြမည်အကြောင်းငါတောင်းပန်၏ထိုမှတပါသင်တို့သည်အရာရာ၌နားထောင်သည် နားမထောင်သည်ကိုငါသိလို၍သင်တို့ကိုစုံစမ်းသောအဖြစ်အထက်ကရေး၏အကျဉ်သူ၏အပြစ်ကိုသင်တို့သည်လွတ်၏ထိုသူ၏အပြစ်ကိုငါသည်လည်းလွတ်၏အကြောင်းမူကားငါသည်ဇုံတယောက်သောသူ၏အပြစ်ကိုလွတ်ဘူးလျင် င်တို့ကိုထောက်၍ခရစ်တော်၏အခွင့်နှင့်လွတ်ဘူး၏သို့မဟုတ်လျှင် စာရန်သည်ငါတို့ကို နိုင်မည်ဟုစိုးရင်ကြရှိ၏သူ၏အကြံစီများကိုငါတို့သိကြ၏အငယ်၁၂မှ၁၉ထိုမှတပါခရစ်တော်၏အေဝံဒီတရားကို ဟောခြင်းငှာတရောမျိုးတို့ငါရောက်၍သခင်ဖျားသည်ငါအားတကားကို ဖွင့်တော်မူသောအခါငါညီတုတုကို ငါမတွေ့သောကြောင့်စိတ်မသက်သာသဖြင့်ထိုသူတို့ကိုအခွင့်ပြန်ပြီးမှ မာကေဒေါနိပြည်သို့ ထွက်သွားလေ၏ငါတို့သည် ခရစ်တော်နှင့်အတူအောင်ပွဲကို အစဉ်ခံစေခြင်းငှာ၎င်းထိုသခင်ကိုတည်ခြင်း၏အမွေးအကြိုင်သည်ငါတို့အားဖြင့်အရရတို့၌နှံ့ပြားစေခြင်းငှာ၎င်းပြုတော်မူသောဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းခြင်းရှိစေတည်းအဘယ်သို့နည်းဟုမူကားငါတို့သည်ကဲတင်တော်သူတို့၌၎င်း ဆုံးရှုံးသောသူတို့၌၎င်းဘုရားသခင်အားခရစ်တော်၏အမွေးကြိုင်ဖြစ်ကြ၏ဆုံးရှုံးသောသူတို့၌ကာတည်ခြင်းတိုင်အောင်တည်ခြင်း၏အမွေးကြိုင်ဖြစ်ကြ၏ကဲတင်သောသူတို့၌ကာအသက်ရှင်ခြင်းတိုင်အောင်အသက်ရှင်ခြင်းအမွေးကြိုင်ဖြစ်ကြ၏တို့ဖြစ်၍ဤအမှုရာတို့နှင့်အဘယ်သူထိုက်တန်သနည်းဘုရားသခင်နှုတ်ပတ်တရားတော်ကိုမှောက်လန်သောသူများတို့နှင့်ငါတို့သည်မတူဘဲ ကြည်ဖြူသောစိတ်ရှိ၍ဘုရားသခင်အလိုတော်နှင့်ညီဘုရားသခင်ရှေ့တော်၌ခရစ်တော်၏တရားကိုဟောပြောကြ၏